ဒီကနေ့1333ခုနှစ်ကဆုံလာဇန်3ရက်နေ့ပညာတော်ဖြင့်ပညာတက်တဲ့နေ့နောက်ဆုံးနေ့ဖြစ်တယ်။နိုင်ရဖြင့်2နာရီနဲ့45မိနစ်မနေ့ကအချိန်မှာပဲအခုချိန်ကစပြီးတော့ မနေ့ကဟောခဲ့တဲ့တရားဆက်ကိုဆက်ပြီးတော့ဟောရမယ်။မနေ့ကလောကိတရဏဂုံပြီးတော့လောကုတရလောကုတရတရဏဂုံအကြောင်းစပြီးတော့ဟောတာအဲဒီကစပြီးဟောရမယ်။ယောသာဗုဒ္ဓင်္ဇာဓမ္မေသာသံဃင်္ဇာဓမ္မငတောသတ္တာရိအရိယသစ္စာနိသမ္မပညာယပတ္တိဒုက္ခံဒုက္ခသမုပ္ပါဒံဒုက္ခသစ္စာအထင်မှန် အရိယံသတ္တငိကမေကံဒုက္ခပါသဗ္ဗဂာမိနံဧတံခောသရဏံခေမံဧတံသရဏမုဒ္ဓမံဧတံသရဏမာဂမသဗ္ဗဒုက္ခဗမုစ္စတိယောဂခြင်းပုဂ္ဂိုလ်တွေကမောရင်သာမြတ်စွာဘုရားကို၎င်းဓမ္မစာတရားတော်များကို၎င်းသံဃာသံဃာတော်များကို၎င်းသရဏံကိုဝေယဝိကတောသိကဤ အများဗုဒ္ဓသာရဏံကိစ္စနဲ့ဓမ္မသာရဏံကိစ္စနဲ့သံဃာသာရဏံကိစ္စနဲ့ဆိုပြီးတော့ရှိကနေတဲ့လောကီသာရဏကိုသောက်ဒီပုံကိုပြရအဲဒါလဲအာကိုရာဖြစ်တဲ့မြင်းမြတ်တဲ့သာရဏဂုံပဲကိုယ်ဝရာဖြစ်ဖြစ်ပါတယ်ဒါပေမဲ့လည်းအဲ့ဒီလောကီသာရဏဂုံကတော့ပြည့်ရှင်လည်းပဲပြည့်နိုင်တယ်

ဒုက္ခသမုပ္ပါယံသာဆင်းရဲဖြစ်ပေါ်ကြောင်းစင်မှပြေသော သမှုရာသစ္စာတရားကို၎င်းဒုက္ခသာအထင်အမြင်သာဆင်းရဲဟူသည်များ၏ခြုံငင်းရာဖြစ်သောနိရောဓသစ္စာနိဗ္ဗာန်တရားကို၎င်းဒုက္ခပါသမာဂမိနံဒုက္ခ၏ခြုံငင်းရာသော

အရိယာဖြစ်ရောက်လို့ရှိရင်ဒီသစ္စာတရား၄ပါးကသိရဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာသစ္စာတရားသိရအဲ့ဒါပြီးလို့ရှိရင်တော့အမြတ်ဆုံးသောကုဝေရပဲဒီဥစ္စာကတော့မပြတ်နိုင်တော့ဘူးအဲ့ဒါမနေ့ကကောင်းစဉ်ကလေးတော့သုတ်ပြီးပါပြီနေ့ကဆိုလိုက်ပါပြီနေ့က

ဒုက္ခသစ္စာဆင်းရဲအစဉ်မှန်ဖြစ်သောတရားဆင်းရဲခြင်းမှဖြစ်သောတရားအဲ့ဒါသိရဘာတွေတော့ဆိုလို့ရှိရင်ကျမ်းကသာပေဝါရနေရာချင်းပြောမယ်ဆိုလို့ရှိရင်ဒေဝမကတရားတွေဒုက္ခံဒေဝမကဟောတံတဏှာသမှုရယောဘဝေ ဗိဓမာရသင်္ခါကျမ်းကတူတူလေးသစ္စာလေးပါးတရားဒါရာလေးနဲ့စီပြတာေဘုံမကံဘုံသုံးပါးနဲ့ဖြစ်သောဝတ္တံဝတ္တရားဤဒုက္ခံဒုက္ခသစ္စာနိဆင်းရဲဖြစ်မှဖြစ်သောဒုက္ခသစ္စာနိဘုံသုံးပါးနဲ့ဖြစ်သောဝတ္တရားဤဘုံသုံးပါးနဲ့ဖြစ်ဘုံသုံးပါးဆိုတာကဘယ်ဟာတော့ကာမဘုံ ရူပဘုံအရူပဘုံကာမဘုံရူပဘုံအရူပဘုံဒါဘုံသုံးပါးခေါ်တယ်ကာမဘုံဆိုတာလည်းလဲဆိုလို့ရှိရင်ကာမဘုံဆိုတာ7ခုရှိတယ်အပဲလေးဘုံနဲ့ကာမတုတိ9ဘုံ7ခုရှိတယ်အပဲလေးဘုံငရဲ တရိစ္ဆာန်ပြိဋ္ဌာအတုရကေဒါကအပယ်လေးပုံပဲလူဘုံလူဘဝရဲ့အောက်တန်းကြတဲ့ဘဝရဲ့အဲဒီထဲမှာရေသိဆံပြိဋ္ဌာသူရကေဆိုတဲ့ပယ်လေးပုံထဲမှာမျက်မှောက်ထင်ရှားတွေ့နေရတာကတော့တိဆံပဲတွေ့ရငရေကမတွေ့ရဘူး သိတာမတွေ့ရဘူးသူရကဲကမတွေ့ရဘူးတိရစ္ဆာန်မတွေ့နေရတိရစ္ဆာန်ကတော့လူမဟုတ်တဲ့ပုဂ္ဂိုလ်ရင်အသက်ရှင်နေတဲ့သတ္တဝါတွေမှန်တယ်များတိရစ္ဆာန်တွေပဲအခုတွေ့နေရတာလေလူမဟုတ်တဲ့ပုဂ္ဂိုလ်တွေတွေ့နေရလူမတဘာသောကုန်းသတ္တဝါတွေရေသတ္တဝါတွေအခုမျက်မှောက်ထင်ရှားရှားတွေ့နေရတယ်အင်းအသေးမောပုံပုံလေးတွေရောအကောင်ကြီးတွေရော ဘုံသတ္တဝါတွေအများကြီးပါပဲအဲအခြေမရှိတဲ့မွေလိုကောင်းတဲ့ဒီကောင်းလိုကောင်းတဲ့ရောင်းမြင်ရောင်းနှချောင်းရှိတဲ့ကြက်တို့ငှက်တို့ဒီလိုကောင်းတဲ့ခြေတော်လေးချောင်းရှိတဲ့နွားကျွဲသမင်းအစရှိဒီကောင်းတဲ့ခြေတော်များစွာရှိတဲ့အဲကြောင်များစွာရှိတဲ့အကောင်တွေလည်းပဲ ရှိပါရဲ့အဲရင်ကောင်တို့ဘာလဲပါစပြီးတော့လည်းခြေတော်6ချောင်းတို့6ချောင်းနဲ့ပို့ပြီးတော့6ချောင်းများတာရှိတဲ့အကောင်တွေအင်ဂျင်ညာတို့ဘာလဲပုံနိသံကောင်းတို့ဆိုတဲ့ကောင်တွေက6အများဆုံးနေပဲသူတို့ကတော့အဲဒီလိုသတ္တဝါတွေဘုံသတ္တဝါတွေတွေ့ရတယ်ရေထဲမှာလည်းပဲနေရောသတ္တဝါတွေရှိတာပဲရေထဲမှာလည်းပဲခြေတော်မရှိတဲ့သတ္တဝါတွေငါးတွေမှာခြေတော်မရှိဘူးအများကြီးရင်း အဲခြေတော်ရှိတဲ့သတ္တဝါတွေလည်းရှိတယ်ယူတွေကလည်းပဲငယ်ငယ်လည်းရှိတယ်ကြီးကြီးလည်းရှိတယ်အဲဒီကုန်းသတ္တဝါရေသတ္တဝါတွေမျက်မြင်တွေ့နေရတာတွေကိုလည်းများတိရစ္ဆာန်တွေခေါ်တယ်ဖီလာကန့်လန့်ပြသူတို့ရဲ့ကိုယ်အနေထားဖီလာကန့်လန့်ပြဖြစ်ဖီလာကန့်လန့်ပြခေါ်ရတဲ့အကောင်းနေလူများလို့ထောင်ပြီးတော့ မတည်ဘူးထောင်ပြီးတော့မသွားဘူးတော့ကာလနဲ့သွားတတ်တဲ့အကောင်ကြီးတိရစ္ဆာန်လို့ခေါ်တယ်ဒါတွေတွေ့ရတယ်ငရဲတို့ကြိတ်တာတို့သူအကယ်တော့မတွေ့ရဘူးဒါပဲမလို့ရှိတော့ရှိနေတာပဲတခါတရံတော့တွေ့ရတယ်ကြိတ်တာကလည်းတခါတခါကိုတွေ့ရတယ်အစီ၆၀ဆိုပြီးတော့သူကတွေ့ရတယ်ကြိတ်တာကြိတ်တာတွေ့တဲ့အခါရှိတယ်ဟိုအစီကလည်းအမျိုးမျိုးရှိပါတယ်နတ် တကူသေးတဲ့ညနဲ့နတ်ကလေးတွေကရှိရင်အဲ့ဒါကလည်းပဲသူကလည်း၆တက်တယ်လို့ရှိအဲဒီလိုပဲနဲ့ဒိဋ္ဌာတွေလည်းပဲတစ်ခါတစ်ခါဒီတစ်စီလိုပဲထင်ရတယ်ဒိဋ္ဌာလည်းတစ်ခါတစ်ခါတွေ့ရတယ်အတူတကယ်ဆိုတာကလည်းဒိဋ္ဌာမျိုးတွေကပါပဲခါတရားတို့ကလည်းတွေ့ရကာလကင်စိကတွေ့ရဒီမတော့ဘူးအကောင်ကြီးအကြီးကြီး စကားပေါက်ကအဖျားပေါက်ကလေးတော့ရှိပြီးတော့ရေမတော့ရဘူးရေငတ်ဒီတစ်ခါမှမတော့ရဘူးအချိန်ကညာတော်တွေဆုံးမကြောတာနေမနဲ့လင်းကားသားအတူပါတယ်အဲဒီကာလကင်စီကသူရာကဟိုသွားလိုက်ရေသွားလိုက်နဲ့ပင်ပန်းပန်းတော့နာတွေ့ရတော့ဟေးအကောင်ကြီးဘာလို့ကလဲ အဲ့တော့ရေရှားတယ်ကင်းကမြေတိုင်းရေတွေကတော့စီးနေတာအဲဒီရေသာကြားတော့သွားလိုက်လို့ရှိရင်သူ့မှာကြောက်ချင်ရင်ဖြစ်ရေမတွေ့ရှင်မကင်းကမြေကြီးရေစီးနေတာပဲအဲဒီရေတွေတော့ရောပေါ့မဟုတ်ဘူးတဲ့မတွေ့ဘူးတဲ့ဒီမှာအတန်ကြားလို့ရေတန်ကြားလို့သွားလိုက်ရင်ရေကမတွေ့ဘူးတဲ့ကြောက်ချအပြင်းကြီးပဲတွေ့ရေတွေကကြောက်ချလို့ဖြစ်နေလို့မှာတော့ရေခဲကြီးလို့ဖြစ်လာမှာလေဒါနဲ့သူသူရေမတော့တာကိုကံက အကုသိုလ်ကငါကျိုးပေးထားပြီဆိုတော့ခက်တာပဲရေတွေးရင်လည်းရေမတော့အောင်ခက်တယ်အကုသိုလ်ကငါလည်းရောက်ကြကောင်းတယ်လို့ပဲပဲမှတွေ့နေပါရင်လည်းသူ့မှာရေတွေ့နေတယ်ရေမဖြစ်ဘူးလို့ကြောက်ကြနေတယ်ဒါချင်းကဲအိပ်ပြီးတော့နေပြီတော့အစွာထဲရေလောင်းမယ်ဆိုပြီးတော့အဲသူ့ကိုသပိနဲ့ခတ်ပြီးတော့ အင်းကမြင်ဇေဇာနာမှနေမှာပေါ့အဲဒီမှာဇေဇာနာအိထိုင်းပြီးတော့သူ့ကိုယ်တော်တွေ30သမာဓိတစ်ပါးသဘိနဲ့ခခါပြီးကြီးတွေလောင်းလိုက်ကြတယ်ကိုယ်တော်တွေလည်းတော်တော်မောတော့အရှင်ကလည်းတော်တော်နင်းလို့နေမြင့်လာတော့အဲဒါတော့တော်တော်သက်သာရရပါလားလို့မေးတော့သက်သာရမရပါဘူးတဲ့ရှင်ပြားတော့ရေလောင်းတာ ပါဇာထဲရေတစ်စက်မှတောင်ဝင်ပါဘူးအကယ်၍ရေဝင်ရင်သားနဲ့လိန်ကြောတာဖြစ်ခဲ့လို့ရှိရင်ခုဘဝကမလွတ်တဲ့ကိုဖြေရပါလို့ဤကျိန်နိုင်သေးတယ်ဆိုတာယူအောင်လို့ကာမကောင်းပြီဆိုတော့ရေတွေပဇာထဲလောက်ထက်လည်းရေမဝင်ဘူးတဲ့ကြောက်ကြတော့ကောင်းတယ်လားအတူရကဲအတူရကဲကာလကင်စိတ္တအတူရပဲစိတ္တစိတ္တတစ်မျိုးပါပဲ ကြောက်ကြကောင်းတယ်အာဟုသမများအကျိုးပေးပြီဆိုတော့ကြောက်ကြကောင်းတယ်တော့အာဟုသမအကျိုးပေးတော့နောက်ဆုံးလို့ပြင်လို့လည်းရတာမဟုတ်တော့ဘူးอืมကြောက်ကြမှန်ကောင်းတယ်အဲဒါစောစောကလည်းအာဟုကံနေနဲ့ရှောင်းနေနေရှောင်းရတယ်ငရဲတယ်ငရဲဆိုတာကလည်းသူကလည်းရှိတာသူကတော့လူတွေနေတဲ့ညီကြီးထဲမှာရှိတယ်လို့ဆိုထားပါတယ်ရှိရတာမှန်သူပထူရော သီလပထဝီတို့နဲ့ခွဲတာအဲဒီမှာမြူကြီးတဲ့မှာလူတွေနေတဲ့အောက်ကငရဲမှုရှိတယ်လို့ဆိုတာကိုရှိမယ်လို့ရှိနေတာပဲအာမြေကြီးတွေအသားတွေပြည့်နေတာပဲဒီတဲ့သတ္တဝါတွေမြင်နိုင်ပါဘူးလို့စိတ်ကထင်းစရာရှိတယ်ဒါမှမဟုတ်သတ္တဝါတွေကအားလေတော့သာသူက မြေကြီးကလည်းသူတို့မှာတော့မြေကြီးမဖြစ်ဘူးသူတို့မှာတော့မြေကြီးမဟုတ်တော့ဘူးသူတို့အနေနဲ့ကတော့အဲဒီရဲဘုံဌာနကြီးကွဲလာကြီးနှင်းမြေကြီးလည်းသူတို့ဖြစ်နေနိုင်တာပဲအဲဒီထဲမှာမိပါတဟုံးလောင်းတယ်လည်းဖြစ်နေတာသူတို့လောင်းနေတဲ့မိကလည်းဒီလူပြည်ကမိမျိုးမဟုတ်ပါဘူးလူပြည်ကငရဲမိမျိုးမိမျိုးမဟုတ်ပါဘူးသူတို့မှာလည်းမိဖြစ်တာတူတော့လည်းပဲ ဒီငယ်မီးကပူလောင်မယ်မဟုတ်ပါဘူးလူကလူနဲ့သူတို့မီးနဲ့မဆိုင်ဘူးကအဲဒီတော့ရှိနိုင်တာပဲဒီကမှလည်းရှိနိုင်တာပဲသိကျင်လဲတောတောင်ရတည်တဲ့ဒီလိုနေရာလေးနဲ့ရှိနေတာလူမမြင်လူတော့မမြင်နိုင်ဘူးသူတို့ကဘုံတစ်မျိုးသတ္တဝါတစ်မျိုးဖြစ်နေတော့ငကတိမျက်စိနဲ့တော့မမြင်နိုင်ဘူးဒီတော့ တစ်ဆင့်တစ်ဆင့်ပြောကြတဲ့စကားတစ်ခုရှိတယ်။သာပိကျမ်းဂန်ထဲမှာမရှိဘဲနဲ့ပြောထားတဲ့စကားတစ်ခုရှိ။ချိုချေကြတဲ့ပုဂ္ဂိုလ်တွေကြားဖို့အောင်ကြားဖို့ပါလိမ့်မယ်။နောက်ကြတဲ့ပုဂ္ဂိုလ်တွေတော့ကြားဖို့မဟုတ်။သာပိကျမ်းဂန်နဲ့လည်းတိုက်ရိုက်မရှိဘူး။အဲနဲ့ပြောထားတယ်ဆိုတော့အရှင်မောဂလဟာငရဲပြေသွားပြီးတော့ငရဲတော်ဝါတွေကို သွားပြီးတော့တရားဟောတယ်တရားဟောတာလည်းမှန်တယ်ငရဲတော်ကဒီသွားသွားပြီးတော့ရှင်မောကလန်တရားဟောသူတရားဟောတဲ့ခါကာလကျတော့သူကတကောချင်းအဋ္ဌာပြုပြီးအဲ့ဒီတရားဟောတရားနာနေတဲ့အတွက်မှာအပူအလောင်းဆင်းရဲဒုက္ခတွေမဖြစ်အောင်အဋ္ဌာပြုပြီးတော့တရားဟောတယ်အဲ့ဒီခိုက်တာမှသူတို့သက်သာတယ်အဲမူလောင်ခြင်းမရှိဘဲနဲ့တရားကိုနားနိုင်တယ်အဲဒီလိုဟောလိုက်ပြောနေရှိပါတယ်ငရဲမှာငရဲ ခံရတဲ့ပုံကိုယ်ရဲ့ပဲပဲမကောင်းမှုပြုလို့အဲဒီငယ်ပုံရောက်ပြီဒီလိုခါရတယ်ဆိုတာတွေပါတယ်လေသူလိုက်ပြီးတော့စုံစမ်းအဲဒီလိုသွားနေတာကတော့မှန်းတယ်ဒါပေမဲ့လို့ငယ်သွားတဲ့ခါကာလကျတော့သူ့မှာငယ်ငယ်ရွယ်ရွယ်နိုးစုံငယ်ဖြစ်စဉ်ခါကာလတုန်းကမိခင်ကနိုးပြအောင်လို့ အဲနှုတ်မှအရဲတုတ်ထားတယ်ဆိုတာကိုအရဲတုတ်ထားတော့သူကသွားပြီးတော့နှုတ်ဆုပ်လိုက်တဲ့အခါကလည်းအဲဒီရဲသွားပြီးတော့တွေ့တော့ဟိုကပူလောင်တဲ့ပူလောင်တဲ့အဖြစ်သွားမှာပေါ့လေနောက်တော့မဆိုးပဲနေမှာပါပဲဒါပေမဲ့လို့အဲဒီတော့ကပဇာသေးအရဲဝင်သွားလို့တဲ့အဲဒီအရဲဝင်သွားတဲ့အကုသိုလ်ကအကျိုးပေးတော့ငရဲမီးကလိုက်လာတယ်ဆိုတာကိုလို့သာဟုတ်တော့မဟုတ်ပါဘူးမဟုတ်တာကိုကိုကြီးက ဟိုနဲ့တချို့ကြားဘူးတဲ့ပုဂ္ဂိုလ်သိအောင်လို့ဘူးသူကပြောင်းလို့ပြောရတယ်သူကသူကမဟုတ်တဲ့ဥစ္စာအဲဒီကဒါကြတဲ့နိုင်လာတော့ဒီမှာမောဂလာကပြေးလာတာတဲ့လို့သာပြေးလာတော့တခါနောက်ဆုံးကြတော့မြတ်စွာဘုရားကြီးရောက်တော့မြတ်စွာဘုရားကြီးဝင်ပြီးတော့ကဲ့ရတော့မြတ်စွာဘုရားကနေပြီးတော့လိုက်လာတဲ့ငရေမီးလေးလည်းနဲ့ဖမ်းလိုက်ရဆိုတော့လည်းနဲ့ဖမ်းလိုက်တော့အဲဒီမှာဘုရားပုံစံနဲ့မှာ သင်းတော်တွေမှာလက်ထဲမှာဘာလေးလို့ဘာလေးလို့တိုင်ထားတာလည်းရှိတယ်။တချို့ကလည်းအဲ့ဒါသကုသေကြီးပြီးလို့ပြောကြတယ်။တချို့ကလည်းလက်လက်နှချောင်းဒီတိုင်းထားလို့ရှိရင်ကျိုးသွားမလို့လည်းကခံထားတာပါပဲတဲ့။ပြန်ဆရာကြီးအဲဒီလိုလည်းပြောကြတယ်။ဘယ်ဟုတ်ပဲတော့မပြောတော့ဘူး။အဲ့ဒါဟာကိုတချို့ကအဲ့ဒီဥစ္စာတွေရောစားပြီးတော့ဒါဒီမှာမောက္ကလန်လိုက်တာလည်းငရဲမိကိုဘုရားဖန်ထားတဲ့ပုံဆိုပြီးတော့ဒီလိုပြောကြတာဟုတ်ဥစ္စာ။အဲ့ဒါနဲ့ အဲ့ဒါမြတ်စွာဘုရားကခြေထောက်ပြီးတော့ပြည့်ရတယ်လေသူကဒါကတော့မဟုတ်တဲ့ဥစ္စာပါပဲဒူပဂရိပုဂ္ဂိုလ်ကိုငရမီးကဒူကိုမလောင်ပါဘူးရှင်မောက္ကလမယ်လောင်နိုင်မလဲပြင်းပုဂ္ဂိုလ်တွေလည်းမလောင်နိုင်ပါဘူးအဲဒီလိုစာရဲပေတယ်မဟုတ်ဘဲနဲ့တွေ့ကြပြီးတော့နေတဲ့အကြောင်းအရာတွေအလုံး24ခုလောက်ရှိတယ်ဟိုမှာသာဝတ္ထုကလေးကြီးတယ်အဲဒီသာကအခုရှားမတူပျောက်သွားတယ်မောဇင်ကဆရာတယောက်ကရေးတယ်သူကဟာကြစာပေကျမ်းကနေမှမှာ အဲကြောင့်ရဲမိဆိုတာလူတော့မလောင်နိုင်ဘူးရဲသတ္တဝါကလောင်တာသူတို့မှသာပူတာရဲမိရှိတဲ့နေရာလူရောက်သွားလည်းပဲမိရှိမှမသိအောင်မပူနိုင်ပါဘူးရဲသတ္တဝါတွေမှသူတို့မှသာပူနေတာအဲဒီတော့ပြည့်နေတာအဲဒီတော့အပေကလေးဘုံနဲ့ကာမဘုံနော်ကာမဘုံတွဲပြတာသာဝေကျမ်းကလိလာဘူးတဲ့ပုဂ္ဂိုလ်တွေနဲ့ဒါဘာမှခက်တဲ့အမှုမဟုတ်ဘူးတချို့ကဘာမှသိတာမဟုတ်ဘူးကြားဘူးတာတွေမဟုတ်ဘူးဒါကြောင့်ပြောနေရတယ် အပေက၄ပုံငရဲဒိဋ္ဌံပြိတ္တာသူရကဲအပေက၄ပုံလူဘုံကကာမတုဂရိဘုံ9ဘုံထဲမှာလူဘုံကတဘုံနတ်ပြည်က6ထာတဲ့နတ်ပြည်က6ဘုံကြီးသတုမာယင်ဒါဝရိနာယာမတုတ်တိတာမိမာနရတိပရဏိမိတဝသဝရီအဲဒါနတ်ပြည်6ထာ လူပြည်တဲ့သရုမာယနာတရားပို့ပြီးမြင်ရတယ်သရုမာယတဲ့ဒါရီသာမြင်ရဒါရီနာတဲ့ယာမယာမတဲ့ဒုတိတာဒုတိတာတဲ့နေမာနာရတိနေမာနာရတိနဲ့ပြဋ္ဌာနိမိတဝတ္တဝရီတဲ့နာပြ6ဌာမှာအများဆုံးပဲဇဘုံနဲ့တဘုံဟာဘလို့ကွာချဘယ်လိုထူးကြတော့ဆိုရင်အပေတန်းထူးကြတာကတော့ထင်ရှားအပေတန်းက၄စ၄စထူးကြတယ်နာပြ6ဌာမှာ လူတော်ဤအနှစ်90မှာသရုမာယနာပြည်မှာတရားရှိတယ်လူအနှစ်90မှာသရုမာယနာပြည်မှာတရက်အဲဒီရက်နဲ့ရက်ပေါင်း30မှာတလအဲဒီလနဲ့12လမှာတနှစ်အဲဒီနှစ်နဲ့အနှစ်900အသက်ရှိတယ်လို့သရုမာယနာလူတော်ဤ နှစ်ပိုက်စရနဲ့တွဲလိုက်မယ်ဆိုရင်နှစ်ပေါင်း9000ရှိတယ်ဒါသုမိုင်နာပြည်ကနာတဲ့နာပြည်မှာအကြောင်းရာအထူးမရှိလို့ရှိရင်နှစ်ပေါင်း9000လူတို့ရည်ရွယ်တဲ့နှစ်ပေါင်း9000တက်ရှင်နေတယ်အဲဒါဒီလူပြည်ရည်ဥစိုးတွေပါရအကုန်လုံးသုမိုင်ထဲပါဝင်မယ်ဒါပေမဲ့လူပြည်မှာတည်တဲ့ရည်ဒီနာပြည်မှာတော့အဲဒါတော့အသက်ရှင်ရှင်မလည်းရှင်မချို့လည်းပိုးရှိတာလည်းရှိတယ်ဒီကနာတွေကတော့အဲ့ဒီတိုင်းမဟုတ်ကောင်းငင်မှာတည်နေတဲ့သုမိုင်နာတွေကတော့ အနှစ်ပေါင်း9သန်းအသက်ရှိရဲ့အကြောင်းညီညွတ်လို့ရှိရင်ပေါ့လေအကြောင်းမညီညွတ်ရင်လည်းနားဆိုတာလည်းပဲဆုရတာလွယ်လွယ်ပဲနာတရားအစာစားချိန်တိုင်းမစားမိလို့ကစားကျော်ပါပြီးတော့နေတာနဲ့အချိန်လွန်ပြီးသွားတာနဲ့အစာမစားမိတာနဲ့အစာစားချိန်တိုင်းစားမိပဲနဲ့လွန်သွားလို့ရှိရင်ဘာသရတာမိလောင်လို့ပြေတာလည်းရှိတယ်ကွာ အဲဒီတော့မင်းလျော်ပြီးတော့နေလို့သိတာလည်းရှိတယ်အကျိုးလည်းတခုနဲ့တခုနဲ့သိဆိုးရလို့ဒေါသဖြစ်လို့ဒေါသအာကြီးပြီးဒေါသမီလောင်ပြီးသိတာလည်းရှိတယ်တဲ့နာဒါတဲ့တိုင်းမနေရတာလေအဲဒီလိုကလည်းရှိပါတယ်တဲ့တိုင်းနေရလို့ရှိရင်တော့နှစ်ပေါင်း900ရှိတယ်ဒါဝင်နာကြတော့နှစ်ပေါင်း900လဲလီပဲသုံးကလေးနဲ့6သန်းရှိတယ်နတ်တို့ရည်တွေအားဖြင့်နှစ်ပေါင်း အဲတစ်ထောင်ပဲအဲဒီလိုလေးစားလေးစားပို့ပြီးတော့အသက်ရှည်တယ်အသက်ရှည်သလောက်အယုတ်စင်းလာပါတာခွန်အားတို့ကိုယ်စိတ်ချမ်းသာမှုတို့အဲဒီအကျိုးတွေလည်းပဲထူးခြားသာလွန်ပြီးတော့သွားတယ်တနာပြုကြောက်တာအဲဒါကာမဘုံအလုံး၁၇ဘုံရှိတယ် မရေသိစ္စာပြိဋ္ဌာဘဲက၄ဘုံလူဘုံနတ်ပြည်က6ဓာအလုံး7ဘုံရှိတယ်ဒါကာမဘုံအဲဒီကာမဘုံမှာရှိတဲ့ဝတ္တရားတွေဒုက္ခသစ္စာတွေပဲဝတ်ဆိုတာမာရောဆိုလို့ရှိရင်ကိလေသာဝတ်ကာမဝတ်ဝိပါကဝတ်၃မျိုးရှိတယ်ကိလေသာဝတ်ဆိုတာက အဝိဇ္ဇာတနာဥပါဒကိလေသာကိုခေါ်သည်ကာမဝဆိုတာကတော့ကုသိုလ်ကံအကုသိုလ်ကံကာမဝခေါ်သည်ဝိပါဒဝဆိုတာကတော့ဝိညာဏဥပါဒနာဖသဝေဒနာလို့ခေါ်တဲ့ယုံနာတရားတွေဝိပါဒဝဟုရခေါ်သည်အဲဒီဝတရားတွေအခုသတ္တဝါတွေမှာ မြင်ရကဖြစ်စေကြားရကနားရကစားရကဒုတိယကသိကုသနာကြံစည်ရကဖြစ်စေတရားပေါ်လာတဲ့တရားတွေကိုအမှန်တိုင်းမသိတာဝိဇ္ဇာခေါ်တယ်အဝိဇ္ဇာဆိုတာမသိတာမသိဆိုရင်လည်းလုံးလုံးမသိတာမဟုတ်ဘူးသူကအလွဲအသိနေတာမြင်ရတဲ့အာယုံကိုပဲနဲ့ထင်တယ်လေကိုယ့်ကိုစဉ်းစားကြည့်ပါ မြဲတည်နေတယ်လို့ထင်တယ်အဲကောင်းတာလေးတွေမြင်ရလို့ရှိရင် ကောင်းတယ်ချမ်းသာတယ်လို့ထင်တယ်ပုဂ္ဂိုလ်သတ္တဝါအနေနဲ့မြင်ရလို့ရှိရင်အသက်ရှင်နေတယ်ကောင်းမယ်ငါပဲသူပဲအသက်ရှင်နေတယ်ကောင်းမယ်ဒီလိုထင်တယ်နေသဒုက္ခအတ္တအဲဒီလိုသိမျိုးနဲ့သိတာတဲ့မြင်တိုင်းမြင်တိုင်းမြင်တိုင်းမြင်တိုင်းမြဲတဲ့နေရာဖြင့်ချမ်းသာတဲ့နေကောင်းတဲ့နေရာဖြင့် လက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါကောင်နေရာချင်းဒီလိုသိနေတာပဲပဂတိပုဂ္ဂိုလ်တွေဒီတိုင်းသိတာသာမေကျမ်းကသင်ထားတဲ့ပုဂ္ဂိုလ်တွေကတော့သူတို့သာမေကျမ်းကရနဲ့ပြောခြင်းလည်းပြောမှာပေါ့အဲမြင်ရတာအရှင်းပဲอืมမြင်ရတာကအရှင်းကိုမြင်ရတာပဲအရှင်းရုပ်ပဲဒီလိုတော့ပြောနိုင်ပါလေဒါပေမဲ့သာမေကျမ်းကရပြောတာသူကိုယ်တိုင်သိတာမဟုတ်ဘူး သူကိုယ်တိုင်ကအဲ့ဒီတည်းယုံညွှဲရုံပဲပုဂ္ဂိုလ်သတ္တဝါနေရာနဲ့လူထဲနေတာပဲဒီလိုပါပဲကြားရမြင်လည်းအတန်ပဲအတန်ရုပ်ပဲသာရရုပ်ပဲသာရယုံရုပ်ပဲပြောနိုင်ပါလေဒါပေမဲ့သူကိုယ်တိုင်အဲ့ဒါပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးယုတ်ယုတ်တရားမြပဲဖြစ်ပြီးပြည့်သွားတဲ့အိစ္ဆဒုက္ခအနတ္တပဲဆိုကိုယ်ပဲညာနေကမသိဘူးအဲဒီလိုမြင်တိုင်းကြားတဲ့သွား၆ပါးကထင်ရှားတွေ့ရတဲ့အတွင်းကရောအပြင်ကရောကိုယ်ဘက်ကရောအပြင်ဘက်ကရော အဲ့ဒါတွေအမှန်စင်စစ်ကတော့အိဋ္ဌမမြဲတဲ့တရားတွေကြီးတယ်ပဲခဏမစက်ဖြစ်ပြနေတာတွေဒါတွေသိအောင်ဘယ်နဲ့လုပ်ရမလဲဝိပဿနာရှုရမယ်မြင်နေကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းတရားတွေလိုက်ရှုသမာဓိညာရင်းတဲ့အခါကျခဏမစဲဖြစ်ပြနေတာတွေမမြဲတာတွေကိုယ်တိုင်တွေ့ရတာပဲအခုဒီမှာတရားထုတ်နေတဲ့ယောဂီတွေကဒီလိုတွေ့တဲ့ပုဂ္ဂိုလ်တွေ အများကြီးပါပါတယ်ဒီထဲမှာမိုင်မိုင်နဲ့တူပြီးသားပုဂ္ဂိုလ်တွေရှိတယ်ယခုမှတွေ့ရတာပုဂ္ဂိုလ်တွေရှိတယ်တွေ့လူတွေ့တာနည်းပုဂ္ဂိုလ်တွေရှိတယ်မတွေ့ရသေးတဲ့ပုဂ္ဂိုလ်တွေလည်းပဲပါမှာပဲအဲဒီတော့ခဏမစဲဖြစ်ပြနေတာတွေကိုနေဆမြဲတဲ့နေအားဖြင့်ထင်မြင်တယ်ဒုက္ခချမ်းသာတဲ့နေရာချင်းထင်မြင်တယ်အတ္တပုဂ္ဂိုလ်သတ္တဝါသက်ကောင်းနေရာချင်းထင်မြင်တယ်အဲဒါဝိဇ္ဇာခေါ်တယ်အမှန်တိုင်းမသိဆိုတာအဲ့ဒီလိုမသိတာ အလွဲတွေလျှောက်ပြီးတာမိယုပလာတိုက်မိမွေးတဲ့ဖာမွေးတဲ့ပဂရိတိုင်းချင်းချင်းနေတာတွေပြီးနေတာတွေအဲ့ဒါတွေအဝိဇ္ဇာပြီးခေါ်တယ်အဲဝိဇ္ဇာဖြစ်တော့ဝိဇ္ဇာကမသိဘူးမသိဆိုတာအလွဲတွေကိုသိတယ်မကောင်းတာတွေအကောင်းထင်နေတယ်မမြဲတာမြဲတယ်လို့ထင်နေတယ်ပုဂ္ဂိုလ်သားတာမဟုတ်တာပုဂ္ဂိုလ်သားတော်တွေလို့ထင်နေတယ်ထင်နေတော့ဘာဖြစ်လဲတဏှာဖြစ်လာတယ်အဲ့ဒီဟာတွေ ကောင်းတဲ့ထင်တာတွေကိုသာနှစ်သက်တောင်းတာလာတယ်မကောင်းမှုထင်တာတွေတွေ့ရတော့လည်းကောင်းတာတွေကိုမျှော်လင့်တောင်းတာလာတယ်တဏှာဖြစ်တယ်တဏှာဖြစ်တော့ဘာဖြစ်ပြန်တော့ဆိုဥပါဒံဖြစ်ဆွဲလန်းနေကောင်းတာလေးတွေရကျင်လာပြီမရရအောင်လို့သူကြိုးစားလာပြီမရမဖြစ်ဘူးအဲမရရမဖြစ်ဘူးရမှပဲဖြစ်မယ်ဆိုပြီးတော့ မမြင်ရမနေနိုင်မကြားရမနေနိုင်မသုံးဆွဲရမနေနိုင်အဲဒီဥစ္စာမျိုးတွေကိုလေဆွဲလာနေတာတခါမြင်ပြီးရင်ကြောက်ဘူးဒီဥစ္စာဆွဲလာနေတယ်တခါကြားပြီးရင်လည်းမကြောက်ဘူးဆွဲလာနေတယ်သူကြိုက်တဲ့အာယုံနဲ့တွေ့မှတော့ဆွဲလာရတယ်မှာအဲ့ဒါကိလေသာဝုဒ်တွေခေါ်တယ်တဲ့ဒါကိလေသာတွေရှင်းနေတာပါဝိဇာတနာဥပါဒအဲ့ဒါကိလေသာဝတ် အဲဒီကိလေသာဖြစ်ပြီးတော့ကံဖြစ်တယ်ဆွလာတဲ့အတိုင်းကိုလိုရှိတဲ့အတိုင်းကိစ္စပြီးအောင်လို့အားထုတ်တယ်တရားသဖြင့်ပြုလို့အားထုတ်လို့ရှိရင်ကုသိုလ်ကံဖြစ်တယ်မတရားသဖြင့်ပြုလို့အားထုတ်လို့ရှိရင်အကုသိုလ်ကံဖြစ်တယ်ကာမဝဖြစ်လာမတရားတဲ့ပြုတာတွေကတော့ကိုယ်ကိစ္စပြီးအောင်ကိုယ်လိုတိုင်းပြီးအောင်လို့ဆွလာထားတဲ့အမှုကိစ္စလေးပြီးအောင်လို့တတ်တရင်တတ်ခိုးရရင်ခိုးလိန်နိုင်ရင်လိန် အဲကြံထံပြောရရင်ပြောမတော်မရားပြုရရင်ပြုအဲဒါဒီဘောအဲဒါအကုသိုလ်ကံနေဖြစ်သွားတာတွေတို့ကတရားသဖြင့်ကတော့မိမိတို့ရှိရတဲ့ကောင်းကျိုးတွေပြည့်စည်အောင်လို့ကောင်းသောမှုတွေပြုရဲတို့ဒီဘဝဆင်းရဲနေတဲ့နောက်နောက်သောဘဝတွေမဆင်းရဲအောင်ဒါနပြုမှပဲဆိုရင်ဒါနကုသိုလ်တွေပြုကြအဲသီလကုသိုလ်တွေစောင့်ရှောက်ထိန်းသိမ်းကြတယ်။နာယောဂများတဲ့ပုဂ္ဂိုလ်တွေ အဲတို့ရှိရှိသောဘဝတွေအနာရောဂါမျိုးဖြစ်တဲ့မကောင်းမှုတွေပြုခဲ့လို့ပဲဒီနာရောဂါတွေနောက်ခါကာလကင်းရှင်းရအောင်ဆိုပြီးတော့အဲဒီလာတွေကောင်းကောင်းမွန်ထိန်ထိန်စောင့်ရှောက်အဲဒီလိုဟာတွေပြုကြအဲဒီလာဆိုတာနာဘဝတွေရောက်ချင်းရဲ့အကြောင်းလည်းဖြစ်တယ်ပြီးတော့ဒီလာကိုလုံးလုံးချင်းချင်းစောင့်ရှောက်မှကောင်းမြတ်သောဘဝတွေရောက်မယ်လို့ယုံကြည်ပြီးကောင်းမြတ်သောဘဝရောက်ချင်းတဲ့ပုဂ္ဂိုလ်ရယ်လည်းဒီလာလုံးလုံးချင်းချင်းစောင့်ရှောက်ကြတယ် အဲ့ဒါကုသိုလ်ကံနဲ့ဖြစ်သွားတာပဲဇံကုသိုလ်တွေလည်းရှိပါသေးတယ်အဲ့ဒါကာမဟုခေါ်တယ်အဲ့ဒီကံကြောင့်ဒီကံဤမှာအဲ့ဒီကံကိုအာယုံပြုပြီးတော့ဖြစ်စေကံဤအာယုံလုံးအာယုံပြုပြီးတော့ဖြစ်စေဆွဲလန်းပြီးတော့ဒီသွားလို့ချင်းဘဝတည်ဖြစ်တယ်ကုသိုလ်ကံကြောင့်ကောင်းသောဘဝတွေဖြစ်တယ်လူဘဝနတ်ဘဝ

အခုမြင်တိုင်းကြားတိုင်းသင်ကြားနေတဲ့တရားတွေပဲယုံနာနှစ်ပါးတို့ကျုပ်တဲ့ယုံနာနှစ်ပါးပါပဲမြင်တဲ့အခါကာလယုံနာနှစ်ပါးမျက်စိကယုံမြင်ရတဲ့အစင်းကယုံမြင်ပြီးတာကနာယုံနာနှစ်ပါးပဲအဲ့ဒါဝိပါကဝခေါ်တယ်ကအကျိုးတရားကြီးဒီက ကုသိုလ်ကောင်းတဲ့ပုဂ္ဂိုလ်တွေကကောင်းတာတွေမြင်ရတယ်ကောင်းတာတွေကြားရတယ်ကောင်းတဲ့အာယုန်တွေနဲ့တွေ့ရတယ်ကုသိုလ်ကကျိုးပေးတာရှိကအကုသိုလ်တွေများခဲ့တဲ့ပုဂ္ဂိုလ်ကမကောင်းတာတွေမြင်ရတယ်မကောင်းတာတွေကြားရတယ်မကောင်းတာတွေတွေ့ရတယ်အဲဒါဝိပါကဝတ္တိတဲ့ဝိပါကဝတ္တိအကျိုးအဲကိုင်းအကျိုးတွေ ငရဲဘုံတွေမှာဆင်းရဲအကုသိုလ်ကြီးအကျိုးတွေကြီးတဲ့ပါပဲမြင်နေကြတဲ့မကောင်းတာတွေကြီးမြင်ကြနေလားပြိတ္တာကလည်းဒီလိုပါပဲအသူတကာကလည်းဒီလိုမကောင်းတာတွေမြင်ကြနေကောင်းတာမြင်ကြတဲ့အခါမရှိသလောက်ဖြစ်နေတိဋ္ဌာမှာတော့ဖြစ်အဲဒီမှာတချို့တိဋ္ဌာနေမှာမကောင်းတာတွေမြင်ကြတွေ့ရဒုက္ခတွေရောက်နေတာများပါတယ်ချိုးတိဋ္ဌာနေလည်းကောင်းတာတွေမြင်ကြရတာတွေရှိပါတယ်လူလောကမှာဆိုတော့ညာအချင်းကောင်းတာတွေမြင်ကြပြီးကုသိုလ်ကအကျိုးပေးနေတာတွေ တော်တော်များပါတယ်ဒါပေမဲ့တစ်ခါတည်းကျတော့မကောင်းမှုအကုသိုလ်အကျိုးပြီးမကောင်းတာတွေမြင်ရကြတွေ့ရဒုက္ခတွေရောက်လာရှိတယ်အဲ့ဒါကြီးဝိပါကကိုခေါ်တယ်အဲ့တော့ကိလေသာဝကတမျိုးကာမဝကတမျိုးဝိပါကဝကတမျိုးဟိုသုံးမျိုးကိုသန္တရာဝဆင်းရဲဆိုတာကဝုဆိုတာပဲဝုဆိုတာမျိုးစား အဲကိလေသာရှိလို့ကံဖြစ်တယ်ကံရှိလို့ဝိဘက်အကျိုးတရားတွေဖြစ်ပေါ်တယ်အကျိုးတရားတွေရှိတော့မြင်လိုက်ကြားလိုက်တော့မြင်ရကြရကနေဒီခုနကအဝိဇ္ဇာဆရှိတော့ကိလေသာတွေကဖြစ်ပြန်တာပဲအဲဒီမှာဝိပါကဝေါ်ရှိလို့ကိလေသာဝေါ်တပတ်ပြန်ဖြစ်ပြန်တယ်ကိလေသာရှိလို့အခါကံကောင်းသောမှုမကောင်းသောမှုတွေပြုပြီးတော့ကံဖြစ်ပြန်တယ်ဒီကံကအကျိုးပေးတော့ဝိပါကဝေါ်တပတ်လည်းတော့ညာရော့ အဲဒီဝိပါကဝကမြင်နိုင်ကြတိုင်းနဲ့အကောင်းဆုံးတွေတွေ့ရတော့အဲဒီမှာအဝိဇ္ဇာတဏှဥပါဒံကိလေသာတွေတစ်ပတ်တစ်ပတ်များလာကြအဲဒီကိလေသာကြောင့်ကံတွေဖြစ်တယ်ကံကြောင့်ဘဝတွေယုံနာကစပြီးတော့အဲဝိညာဏသလဖသဝေဒနာခေါ်တဲ့ယုတ်တရားနာတရားတွေဝိပါကဝုတ်တွေဖြစ်တယ်အကျိုးတရားတွေဖြစ်တယ်အဲဒီလိုလဲနေတာအဲဒါကိုဝုတ်တရားတဲ့ဝုတ်သုံးပါတဲ့ ေဝမကံဘုံသုံးပါးနဲ့ဖြစ်သောဝတ္တံဝတ္တရာသည်ဒုက္ခံဒုက္ခသစ္စာမိဘုံသုံးပါးနဲ့ဖြစ်သောဝတ္တရာအခုကကာမဘုံမှာဖြစ်တဲ့ဝတ္တရာတို့တို့ယူပဘုံမှာဇမဘုံတွေရှိတယ်အဲဒီဇမဘုံတွေမှာဖြစ်တဲ့ဝတ္တရာတွေရှိတယ်အဲလူဘဝနဲ့ပြီးသမထဘာဝနာအားလုံးလို့ဇာရတော့ရှိရင်ဇမဘုံတွေရောက်တယ်ပထမဇန်ရရင်ပထမဇန်ဘုံ ဒုတိယဇာရရင်ဒုတိယဇာမုံတတိယဇာရရင်တတိယဇာမုံသရုဇာရရင်သရုဇာမုံသူ့ပုံနဲ့သူအသီးသီးရှိတယ်အာယုဘဇာနဲ့ရလို့ရှိရင်အာယုဘ၄ပုံရောက်တယ်အာယုဘဘဝရောက်အဲ့ဒီမှာလည်းပဲဇံကိုပြောင်းအားထုတ်တဲ့ဘဝမှာရှိဥစွာအာယုန်တွေတွင်းမြင်တဲ့အခါတော့မသိတဲ့အဝိဇ္ဇာရှိတော့အဝိဇ္ဇာရှိတော့ အဝိဇ္ဇာရှိတော့တဏှာအသက်ရှိရှိနေခြင်းနဲ့อืมကောင်းရတဲ့ဘဝတွေရောက်ခြင်းနဲ့ဆိုတဏှာရှိတာအဲဒီတဏှာကြောင့်ဆွဲလန်းဆွဲလန်းတော့ကိုဇာနေရအောင်အထုတော့ဇံကာနေဖြစ်တယ်အဲဒီဇံကာနေကအကျိုးပေးတော့ယူပပြန်မှာအာယူပပြန်မှာယူပလောကအာယူပလောကတွေရောက်သွားအဲဒီရောက်သွားတာကတော့ဝိညာဏသလားဖသဝေဒနာဆိုဝိပါကဝတရားတွေအကျိုးတရားတွေဖြစ်သွားတာအဲဒီတော့ကာမဘုံမှာ ဝိဇ္ဇာကာမဘုံမှာကိလေသာဝကာမဝဝိပါကဝအဲ့ဒီဝသုံးပါးဟာဒုက္ခသစ္စာပဲလို့ဆိုရမှာပဲဒါမှမဟုတ်ဒီကတဏှာတော့နှုတ်ထားရမယ်အဲတဏှာတော့နှုတ်ထားတဏှာမှတပါအဲ့တော့ဝိဇ္ဇာရဲ့ဥပါဒံရဲ့ကံရဲ့တို့ကလည်းအကြောင်းတရားသဘောရှိပါတယ်ဟိုနေ့မှာတော့ ဝိဘင်းဒေသနာမှာတော့တဏှာတွေမကဘူးအဲ့ဒီအဝိဇ္ဇာတွေရောအဲဥပါဒံတို့ရောကံရောအကြောင်းတရားတွေဟူတယ်များတယ်အကုန်လုံးသမှုရိယသစ္စာတွေထည့်ထားတယ်ဟုတ်တယ်သူတို့ကအကြောင်းတရားတွေသူကရှင်းဘဝကပြီးခဲ့တဲ့အကြောင်းတရားယခုဘဝမှာတွေ့ကြုံခံစားနေရတာအကျိုးတရားကဝိပါကဝတရားဆိုတော့ဒီမှာရှင်းလင်းအောင်ဆိုရင်ဝတ္တံဝတရားဆိုတာဒီဘုမကံဘုံသုံးပါးနဲ့နေသောဝတ္တံဝတရားကြီးဆိုတာ ဝိပါကဝတ္တခုတည်းကောက်ယူရင်ပို့ပြီးတော့ရှင်းတယ်ဝိပါကဝတ္တရားတဲ့လူဖြစ်နေကြလူလောကမှာတွေ့ကြုံခံစားပြီးတော့နေရတဲ့တရားတွေလေမျက်စိကမြင်တယ်အဲဒါဝိပါကဝတ္တရားပဲနားကကြားတယ်ဝိပါကဝတ္တရားပဲနှာခေါင်းကနားတယ်ဝိပါကဝတ္တရားနေရာကရတာစသည်ရတယ်ကိုယ်ကတွေ့ထီရတယ်အဲဒါကုစဉ်းစားကြံပြီးပြီးတော့ဖြစ်တယ်ဝိပါကဝတ္တရားကြီး ရှိဘဝကကာညောင်းဖြစ်တဲ့တရားတွေဒီကံကလည်းပဲဝိဇာရဏကိလေသာကြောင့်ဖြစ်တဲ့ကံနဲ့ရှိဘဝဖြစ်ခဲ့တဲ့ကိလေသာနဲ့ကံကြောင့်ယခုဘဝမှာပရိသေကစပြီးတော့ဝိညာဏသလဖသဝေဒနာဆိုတာဖြစ်လာအခုပုဒိခာကာလမှာပရိသေကမွေးဖွားလာတဲ့နောက်ပုဒိကာလခေါ်တယ်အဲဒီပုဒိကာလမှာ သာပေနေရာချင်းတော့ပြိဿတွေဆိုတာပြိဿတွေခဏလေးတစ်ခုပဲယူပါတယ်အဲအခုလူတွေအများကြီးမွန်းနေနေတော့ပြိဿတွေလို့ဒီလိုအဲဒီလိုပြောဆိုနေကြတယ်အဲဒီပြောဆိုရခြင်းမွေးကလေးကတော့ဆိုရမှာဒါပဲမလို့သာပေကျမ်းဂန်ရကတော့ပြိဿတွေစိတ်ခဏလေးပြိဿတွေခဏအဲဒီကနောက်ဆက်ပြီးတော့ဖြစ်လာဘုဒ္ဓကာလလို့ခေါ်တယ်ဘုဒ္ဓကမပြတ်ဖြစ်နေအဲဒီလိုမပြတ်ဖြစ်နေတဲ့တဘောအလုံးမပြတ်ဆက်မပြတ်ဖြစ်နေတဲ့ကာလမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်နေတာတွေဟာ ဝိပါကဝတ္တရားတွေအဲဒီဝတ္တရားတွေကာမဘုံမှာဖြစ်ခိုက်ကာမဝတ္တရားတွေပေါ့ရူပဘုံမှာဖြစ်ခိုက်ရူပဝတ္တရားအရူပဘုံမှာဖြစ်ခိုက်အရူပဝတ္တရားအဲဒီဝတ္တရားတွေကဒုက္ခသစ္စာပဲအဲ့ဒါတွေဟာလူတယောက်တယောက်သတ္တဝါတယောက်တယောက်ကိုရည်ပြောနေတာအကုန်လုံးသူများတွေလုံးပြီးတော့ရလို့မဟုတ်ဘူးသူများတွေလုံးပြောရင်လည်းရပါတယ်ဒါပေမဲ့လူရင်းကတော့ပုဂ္ဂိုလ်သတ္တဝါတူတူရဲ့ဖြစ်စဉ်ကလေးကိုပြောနေတယ်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

ငငယ်ကြားခဲ့တွေ့ခဲ့တာတွေများလာပြီအဲ့ဒါတွေအခုဘာရှိသေးတော့ဘာမှမရှိတော့ဘူးရှိကဟာဒီထားပါအောင်တော့ယခုဘဝတွင်နဲ့မိဝမ်းနဲ့နေတော့ကတော့မသိသေးဘူးထားပါအောင်တော့မွေးလာပြီအဲမွေးလာတာလည်းမွေးလာကစားတဲ့နှစ်နှစ်လောက်ကသိမသိသေးဘူးပြီးတော့တဲ့ရွာကစပြီးတော့ဟုတ်လား၃လနှစ်ကစပြီးဒီဘက်ဆိုတော့အဲဒီဘက်မှာငငယ်နဲ့လောက်ကနေပြီးဒီဘက်မှာ မြင်ခဲ့တာတွေရှိကြတာပဲအဲ့ဒီမြင်နေအခုရှိသေးရလားဆိုရင်မရှိဘူးလို့ပြောရမှာပဲတချို့ကတော့ဆွဲလိုက်ရင်ဆွဲလိုက်အောင်မယ်မိုးရတဲ့ကအမြင်ဟာအခုတည်းကငါတယောက်တည်းမြင်နေတာပဲကိုတယောက်တည်းမြင်နေတာကိုလုံးကအမြင်နဲ့အခုမြင်တာနဲ့အတူတူပဲဒီလိုထင်မြင်လက်ထင်မယ်အဲ့ဒါကမဟုတ်ဘဲနဲ့အလွဲအသိနေတာမှန်ကတော့သူခိုက်တာနဲ့သူဖြစ်နေတာပဲမြင်တာလေးဟာမြင်စရာ မြင်စရာဆင်းပေါ်လာတဲ့ခါကာလအဲဒီခါကာလမှာသူကမြင်မှုကလေးရပြရတာမြင်စရာဆင်းမရှိတဲ့ခါမြင်မှုမရှိဘူးမြင်ပြီးရင်လည်းချင်းချင်းပြောက်သွားတာပဲအဲကြားတာကဘိုးထင်ကြားတယ်ကြားကြအတန်လေးပေါ်လာတဲ့ခါကြားတာလည်းကြားပြီးတော့ချင်းချင်းပြောက်သွားတာပဲအဲဒီတော့ဒီဘုရားရဲ့တိရတဲ့ရေကစားပြီးတော့မြင်ခဲ့တာတွေများလာပြီကြားခဲ့တာတွေများလာပြီနားခဲ့တာတွေစားပြီးခဲ့တာတွေတွေ့ထိခဲ့တာတွေ ဒီကုသဇကြံစည်ခဲ့တာတွေများလာပြီအဲ့ဒါရအခုရှိသေးသလားဆိုဘာမှမရှိတော့ဒီတော့ကအခွင့်ကောင်းတဲ့ရတဲ့ခါကာလတော့ကောင်းစားချမ်းသာခဲ့တာတွေဆိုတာရှိကြတာပဲကောင်းစားချမ်းသာခဲ့တာတွေရှိတယ်ကိုမြင်မြင်လာလေးတွေကြည့်လို့မြင်လို့ကိုနားထောင်မြင်လာလေးတွေနားထောင်လို့ကြားလို့အဲပြောနေကြတာတွေချမ်းသာနေကြတာတွေရှိတယ် အနံကောင်းလေးတွေနာယူလို့အသာတော်ကောင်းတွေစားတော်စားတွေလည်းများလာပါပြီ။อืมအသာတော်ကောင်းတွေစားလို့အရသာတွေပေါ်နေမင်းမချက်ချက်နံကောင်းရတာရှိတယ်။အတွေ့အထိကောင်းတဲ့အတွေ့အထိတော့ဒါတွေလည်းအများကြီးပဲရှိခဲ့တာပဲ။သီကုသဇာကြံစီရာမှာလည်းသီကုသဇာကြံစီပြောနေကြတာရှိခဲ့တာ။ဒါလည်းအခုရှိသေးသလားလို့မရှိတော့ဘုလုံးကရှိတယ်ခုမရှိဖြစ်ပြီးကြောက်တာလား။အဲဒီတော့ ဖြစ်ပြီးပြောင်းနေတဲ့သဘောတရားတွေကြီးတယ်ပဲယခုလောလောဆယ်မြင်နေတယ်ယခုလောလောဆယ်ကြားနေတယ်နားနေတယ်စားနေတယ်တွေးကြည့်နေတယ်အာကိုယ်နေတယ်စားနေတယ်ထိုင်နေတယ်ထားနေတယ်လှုပ်ရှားနေတယ်စိတ်ကူးစားကြံစည်နေတယ်ဒါတွေကိုအမြဲတည်နေမလားဆိုလို့ဒါတွေလည်းတည်နေတာမဟုတ်ဘူးသူကမြင်ပြီးပြောက်ကြားပြီးပြောက်နားပြီးပြောက်စားပြီးပြောက်တာကဒုက္ခနဲ့သူဖြစ်ပြီးကြောက်တော့တာကြီးရဲ့ပဲဘာမှတည်ရနေတာမရှိဘူး အဲဒီလိုဖြစ်ပြီးကြောက်နေလို့ဆင်းရဲတရားတွေနောင်လည်းပဲမြင်ဦးမယ်ကြားဦးမယ်အခုဘဝတွေလည်းမြင်ဦးမယ်ကြားဦးမယ်နောက်နောက်သောဘဝတွေလည်းပဲအဲမြင်နေကြားနေတဲ့ဘဝတွေရှိပြီးမြင်ဦးမယ်ကြားဦးမယ်တွေ့ဦးမယ်သိဦးမယ်အဲဒါတွေလည်းပဲကြာရှိစွာတီးနေမလားဆိုဘာမှတီးမနေဘူးဒီလိုမြင်ပြီးကြောက်ကြားပြီးကြောက်ပဲချက်ချင်းချက်ချင်းဖြစ်ပြီးကြောက်သွားမယ်တရားတွေကြီးတယ်ပဲတဲ့ဒါတော့ရှိကလည်း ဖြစ်ပြီးကြောက်လို့မမြဲတဲ့တရားယခုလည်းဖြစ်ပြီးကြောက်လို့မမြဲတဲ့တရားနောင်လည်းဖြစ်ပြီးကြောက်မှမမြဲတဲ့တရားအဲ့ဒါဖြစ်ပြီးကြောက်တဲ့တရားတွေဟာကောင်းတဲ့တရားတွေလားအာကိုရတရားတွေလားလို့ဆိုလို့ရှိရင်ကောင်းတဲ့တရားတွေလည်းမစွန့်နိုင်ဘူးအာကိုရလည်းမစွန့်နိုင်ဘူးဒါကြောင့်ဒုက္ခဆင်းရဲတွေပဲအဲ့ဒါကာမကာမလောကမှာလူလောကနတ်လောကအပယ်လောကမှာမိမိတကိုယ်ကြီး ဖြစ်နေတာတွေကိုရည်ပြီးတော့ပြောတယ်မြင်တိုင်းကြားတိုင်းသာမြင်တိုင်းကြားတိုင်းဘာကြောင့်ပါကသင်္ချာဖြစ်ပေါ်နေတဲ့တရားတရားတွေ့နေတဲ့တရားတွေဟာဝိပါကဝတရားတွေဒါတွေဟာဖြစ်ပြီးပြောက်သွားတာကြီးတယ်ပဲဘာမှသိမ့်ထားလို့လည်းမရဘူးခိုင်မြဲဒီတန်းနာမရှိဘူးအာကိုစရာမရှိဘူးတစ်ချိန်ကအမနာကောင်းစားပြီးအမနာကြီးကျယ်ခဲ့တဲ့ဘဝတွေအမနာကြီးကျယ်ခဲ့တဲ့ ပြည်ရင်ချမ်းသာတွေနဲ့တခါလဲအာရခံစားပြီးနေကြရတယ်ဆိုတာရှိကြပါတယ်ဒီရှိသောဘဝတွေကမသိကြတော့အများကြီးပဲဒီခုဘဝတွေလည်းပဲအင်းဒေါတာပြည့်စုံနေတာတွေရှိကြတာပဲဒါတွေကတော့ကြာပြီးရင်ပျောက်သွားတာဘာမှရှိတော့ဘူးနောက်လည်းပဲဒီဟာတွေကဒီလိုပဲကောင်းသောချမ်းသာမှုတွေရှိခဏပဲတော့ကြာရင်ပျောက်သွားမှာကြီးတဲ့ဘယ်မှဒီရနေတာမရှိဘူးဒါကြောင့်ဒုက္ခသစ္စာပဲဆင်းရဲတရားပဲအဲဖြစ်ပြီးတော့ ခဏချင်းပျက်စီးတာလို့ဆင်းရဲတရားမြစ်ဆက်ဇာတာယာဇာအာဟုဇာမရှိတဲ့တရားပဲအဲဒီလိုဆိုလိုပါတယ်ဒီကြာစဉ်းစားကြည့်အောင်ဆိုဆင်းရဲတယ်ပဲကျေလိုက်ကျေလိုက်ကျေလိုက်ကျေလိုက်ကျေလိုက်ကျေလိုက်မပြီးတော့ပဲဖြစ်ပြနေတာဘာမှကောင်းတဲ့တရားတွေမဟုတ်အဝိပဿနာရှုတဲ့အခါကာလကြာမြင်ရင်ကြားတဲ့နာနဲ့စားတဲ့တွေ့ထိတဲ့မှတ်တော့မြင်ပြီးချက်ချင်းပြောက်သွားတာပဲ မြင်တယ်ဆိုမြင်တာလည်းပြောက်သိတာလည်းပြောက်ကြားတယ်ဆိုကြားတာလည်းပြောက်သိတာလည်းပြောက်နာနဲ့စားတယ်အဲဒီမှာလည်းမြင်နာနာလည်းပြောက်သိတာလည်းပြောက်စားတာလည်းပြောက်သိတာလည်းပြောက်တွေ့ထိရတယ်မှာကိုယ်ရဆန္ဒစသည်တွေအဲဒါတွေလည်းပဲချက်ချင်းပဲကြောက်ကြောက်သွားတာတွေတွေ့ရတယ်ဒီကုစဉ်းစားကြံစီတာကလားထင်ရှားတဲ့စိတ်ကူးရဲ့စဉ်းစားတဲ့ကြံစီတဲ့ချက်ချင်းပြောက်သွားတာရှုစရာအယုံတွေရရှုသိနေတဲ့စိတ်တွေရောချက်ချင်းချင်းချင်းပြောက်သွားတာကြီးတဲ့တွေ့နေရတော့အားရ ဆင်းရဲတွေပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးချမ်းသာနေတဲ့သဘောချမ်းသာနေတဲ့ငါကောင်မဟုတ်ဘူးသူ့ဟာသူဖြစ်ပြသွားတဲ့ဆင်းရဲတရားတွေပဲလို့ရှင်ရှင်ဒီလိုသဘောကျတယ်ဒီလိုသဘောကျအောင်လို့ဝိပဿနာရှိရတာဒီလိုသဘောမကျသေးလို့ရှိရင်အဲဒုက္ခသစ္စာ ကိုပိုက်ကြမပြီးသေးဘူးသူကသိရမှာအဲဒေဝမကံဘုံသုံးပါးနဲ့ဖြစ်သောဝတ္တံဝတရားသည်ဒုက္ခံဒုက္ခသစ္စာမည် အဲဒါကိုယ်တကူတဲ့ဒီကသူလည်းဖြစ်ခဲ့လာပြီနားလည်းဖြစ်ခဲ့လာပြီဘယ်လေးပါးလည်းကြောက်ခဲ့လာပြီကာမလောကမှာမြင်နေကြတဲ့ကာမလောကဝတရားတွေဝိပါကဝတရားတွေအခိုက်တန်ခိုက်တန်အမြင်ပြီးကြောက်ကြားပြီးကြောက်တာတွေများလာပြီအဲဒါဒုက္ခသစ္စာတရားတွေဆင်းရဲတရားတွေပဲအဲဒီဆင်းရဲတရားတွေကိုပဲကောင်းနေထင်နေကြတာကိုမြင်ရတာလည်းကောက်ကြားရတာလည်းကောက်နားရတာလည်းကောက်ယခုလည်းကောက်နောင်လည်းမကောင်းဘူးပဲဒီလိုထင်နေကြတယ် ဝိပဿနာဉာဏ်နဲ့တကယ်မမြင်သေးတဲ့ပုဂ္ဂိုလ်တွေကတရားထင်နေတယ်ဝိပဿနာဉာဏ်နဲ့ရှင်းရမှရင်းနဲ့ဖြစ်ပြီးပြောဖြစ်ပြီးပြောတွေ့နေလို့ရှိရင်တော့မာမနိတ္တသာကြမရှိပါဘူးသူစားဖြစ်ပြီးကြောင်းတာလကားပဲဆင်းရဲတရားတွေပဲဆိုသဘောပေါက်လားအဲဒီလိုသဘောပေါက်အောင်လို့ရှုမှတ်နေရတာကအဲဖြစ်ဖြစ်လိုက်ကြောက်လိုက်ဖြစ်လိုက်ကြောက်လိုက်ဗမင်းနေသိနေတဲ့ပုဂ္ဂိုလ်တွေမှာအဲဒီတိုင်းထင်တယ်လူဆိုတာဒီလိုဖြစ်ပြနေတဲ့တရားပဲနတ်ဆိုတာလည်းဒီလိုဖြစ်ပြနေတဲ့တရားပဲ ချမ်းသာတယ်ဆိုတာလည်းဒီလိုဖြစ်ပြန်နေတယ်တရားပဲဘာမှမကောင်းဘူးဆင်းရဲတွေပဲဒီလိုမြင်ပါတယ်သဗ္ဗေသင်္ခါရအိစ္ဆယရာပညာယပတ္တိအထအနေတိဒုက္ခိဧတမေကောဝိတ္တရိယသာဝေလုံးစုံသောသင်္ခါရယုံနာနမသင်္ခါရတို့သည်အနေစာမမြဲကုန်ဣတိတို့ရာချင်းခါနေပညာဝိပဿနာဉာဏ်ဉာဏ်ဖြင့်ပတ္တိတွေ့မြင်လေ၏ မြင်နေကြတဲ့ဓဝါ၆ပါးပေါ်တဲ့တရားတွေကိုလာပြီးတော့ရှုနေတော့သမာဓိညာရင်းလာတဲ့အခါမှာအဲ့ဒီတိုင်းတွေ့တယ်ရှုခါသာတော့မတွေ့သေးဘူးသမာဓိကောင်းမဖြစ်သေးရင်မတွေ့သေးဘူးအဲသမာဓိရင်းလို့မတိုင်းမတိုင်းအာယုန်နဲ့စိတ်ကလေးတည်ဆိုတဲ့အခါကျမှတ်ရတဲ့အာယုန်လေးတွေပိုင်းပိုင်းခြားခြားပြီးအဲဖြစ်ပြီးပြောက်သွားတာလေးတွေပြီးတယ်ဒါပြင်လုံးစုံသော သင်္ခါရသင်္ခါရတရားတို့သည်သင်္ခါရ ဆရာဆရာအကြောင်းတရားတို့ကပြည့်ပြည့်ပေးမှဖြစ်ပေါ်နိုင်ကြတဲ့ယုံနာမှာသင်္ခါရတရားတို့သည်အနိစ္စမမြဲကုန်ဤတည်းသောရာခြင်းခါနဲ့ရာဝိပဿနာတမာရိညာရှင်းတန်သောအခြင်းခါကာလ၌ဉာဏ်ရာဝိပဿနာဉာဏ်ပညာဖြင့်ပါတတိတွေ့မြင်လေ၏အထထောသောတွေ့မြင်သောခါကာလ၌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 ဖြစ်နေတဲ့တရားတွေလည်းမမြဲဘူးသိနေတဲ့တရားတွေလည်းမမြဲဘူးမြဲတာကောမရှိဘူးအာကိုရဘယ်မှမရှိဘူးအဲဒီမမြဲဘူးလို့ဝိပဿနာဉာဏ်ပညာဖြင့်မြင်တဲ့အခါကာလအထထိုးသောမြင်သောအခါကာလ၌ဒုက္ခေဖြစ်ပြမစဲမမြဲတော့ယုံနာဓမ္မသင်္ခါရဟုဆိုသောဆင်းရဲနိုင်နေပေနဲ့ဒီမပြောမမွေးညီငွေလေတော့ဤဒီပြီးကြောက်သွားတဲ့လာတွေတွေ့ရတော့ မြင်ရတာလည်းပဲနေတဲ့ကားစရာကြောမှုစရာမကောင်းဘူးကြားရနာရတာစားရဒုတိယကကိုယ်ကိုယ်ရတာဆန်းရတာထင်ရတာထားအကုန်လုံးဘာမှမကောင်းဘူးလူကြီးလောကကမုန်းနတ်တွေဆိုရတဲ့ဒီလိုပဲနတ်သမီးနတ်သားတွေပြောနေကြတဲ့ဆိုတာမှသင်ပြမြင်ပြီးကြောက်ကြားပြီးကြောက်ပြီးပြီးကြောက်အဲဘယ်လိုဟာတွေပဲဒါတွေကိုအကောင်းမှန်လို့မသိလို့သူပြောနေကြတာပဲ ဒီလောကလုံးမှာညီငွေလာတယ်နိဗ္ဗာန်နဲ့ဒီညီငွေရေးကြည့်တယ်ဒီနိဗ္ဗာန်ညာဖြစ်ပါရေးကြည့်ဧသာဤညီငွေခြင်းသည်ဝိသုရိယကိလေသာမှဆင်ကြသောနိဗ္ဗာန်ဤမေဃောအရောက်ကြောင်းဖြစ်သောအကျဉ်လာမေရီအဲဒီတော့ညီငွေလာလို့ကျင်နိဗ္ဗာန်ရောက်တော့မယ်နိဗ္ဗာန်မျက်မှောက်ပြုတော့မယ်အဲတော့အခုဒီမှာတော့

စေတသိက်က52ခုယုတ်က28ခုအဲ့ဒါကဒုက္ခသစ္စာတရားတွေပဲလောကီစိတ်လောကီစေတသိက်လောကုတ္တရာမပေါ့စိတ်က80နဲ့အဲတခုယုတ်90ဆို89ခုရှိတယ်89ခုထဲမှာ6ခုနှုတ်လိုက်6ခုကလောကုတ္တရာဆို6ခု80နဲ့တခု အဲလောကီစိတ်82ခုအဲဒီ82ခုနဲ့တွဲပြီးသေးတဲ့စေတသိက်တွေက52ပါးရှိတယ်စေတသိက်က52ပါးယုတ်က28ခုယုတ်ကတော့အကုန်လုံးပဲယုတ်ကတော့လောကုတ္တရာယုတ်လည်းမရှိဘူးအဲစိတ်စေတသိက်ကလောကီနဲ့လောကုတ္တရာ2မျိုးရှိတယ်ဒါကြောင့်လောကီစိတ်82ခုလောကီစေတသိက်က52ခုယုတ်က28ခု အဲ့ဒါကြီးဒုက္ခသစ္စာပဲဒါကစာပေကျမ်းဂန်ကြတဲ့ပြုခွဲပြီးတော့ပြောတာယောဂီပုဂ္ဂိုလ်အသိဉာဏ်နဲ့ဆိုရင်တော့မြင်နိုင်ကြတဲ့ဓဝါ၆ပါးကဖြစ်ပြနေတဲ့တရားတွေအဲ့ဒါပဲဒုက္ခသစ္စာတွေပဲခန္ဓာနဲ့ဖွဲ့ရင်ခန္ဓာ၅ပါးပဲယုံနာခွဲလို့ရှိရင်ယုံနာ၅ပါးပဲမြင်စေခဏ၌ဘာတွေရှိတော့ဆိုလို့ရှိရင်မျက်စိရှိရတယ် မှန်မှန်များကြည်လို့ပဲမှန်ကြည်ရှိတော့မှန်ကြည်ထဲမှာအရေးခင်တယ်သူရှိတဲ့တဲ့ရောက်လာအရေးခင်တယ်အဲဒါတော့မျက်စိအကြည့်ဆိုကြည့်ရတယ်မျက်စိကြည့်ထဲမှာအစင်းရိတ်ထင်းလာတယ်အစင်းကြည့်ရတယ်အစင်းရိတ်ထင်းလာတော့မြင်သိရစိတ်ကနှလုံးသွင်းတော့မြင်သိရစိတ်ပေါ်လာတယ်အချင်းချင်းပါချင်းသုံးပါပါပဲမျက်စိကယုတ်မြင်ရတဲ့အခြင်းကယုတ်

သူကတော့စိတ်စိတ်ပြီးတော့ပဲကျင်မနှောတော်ရပဲရှိတယ်အဲမျက်စိမရှိဘူးကျုံမရှိလို့မျက်စိမရှိဘူးနားမရှိဘူးနှာခေါင်းမရှိဘူးအနံ့အဲလျှာမရှိဘူးကိုယ်မရှိဘူးဆိုတော့မြင်တာကြားတာနားတာသတိတာတွေးထိတာဒီငါးခုမရှိဘူးမနှောတော်ရတကူစိတ်စိတ်ကူးတကူတည်းရှိတယ်အာရိပါလောကမှာအဲစိတ်ကူးထဲမှာဖြစ်တဲ့ဝိပါကဝတရားတွေရှိတယ် အဲဒီမြင်နိုင်ကြတဲ့နွား၆ပါးသင်ရှားဖြစ်နေတဲ့ယုံနာတရားတွေဒုက္ခသစ္စာတွေပဲတဲ့ဖြစ်ပြနေတဲ့စာဘသူတွေသုံးဒါတွေပဲကဲဒါလေးအတူတူကလေးတွေမှတ်အောင်နည်းနည်းနဲ့သုံးမှလည်းဘုန်းကြီးကမေးမေးလို့ရှင်ဖြေးနေတယ်အဆင်မပြေပဲနဲ့ဒီတိုင်းပဲဆိုလိုက်တော့နည်းနည်းမှတ်မိပါလေမြင်စေခဏ၌ မျက်စိနဲ့အဆင်းကယုတ်ယုတ်ဒုက္ခကြာနာဒုက္ခနာနဲ့ကြာရယုတ်ဒုက္ခကြာနာဒုက္ခဟောနှာခေါင်းနဲ့နာတဲ့ခါတွေလည်းဒီတိုင်းမှာပဲနှာခေါင်းနာရယုတ်ဒုက္ခနာကနာဒုက္ခနှာခေါင်းဟိုကနှာခေါင်းကြည့်ရုပ်ပေါ်တယ် နှာခေါင်းရုပ်ထဲမှာအနံလေးလာတယ်နာတိမှုလေးဖြစ်သွားနှာခေါင်းနဲ့နှာခေါင်းကြည်နဲ့နာရတဲ့အနံ့ကကောင်းသောနာဆိုးသောနာဘာပဲဖြစ်ဖြစ်ပဲရုပ်တရားပဲဒုက္ခသစ္စာတရားသူတို့ကဘာမှမသိတော့အနတ်နာသိသောတာလေးကနန္တရားတဲ့သူလည်းဒုက္ခသစ္စာတရားဖြစ်ပြီးဖြစ်သွားတယ်ဒုက္ခသစ္စာတရားပဲဆိုရမယ်နှကောင်းနာယရုပ်ဒုက္ခ နာငါနာဒုက္ခနှခေါင်းနာယရုပ်ဒုက္ခနာငါနာဒုက္ခဟောနောက်တစ်ခုကမျက်စိနာနှခေါင်းလျှာရောက်လာတရားအရသာစားသည့်တဲ့ခါကလောက်အချိုးချင်းအကောင်းဆုံးလေးတွေသိပြီးသွားတယ်လျာကြီးရောက်ရှိလို့ရတာလေအဲ့ဒီမှာလားထင်တယ်လျာမရှိရင်ရတာမထင်ဘူး လက်နဲ့တို့ကြည့်လို့လည်းရတာမသိနိုင်ဘူး။လက်ဝါးနဲ့ထည့်ကြည့်လို့လည်းဒီရတာမသိနိုင်ဘူး။တရားဝတင်ကြည့်မှအဲ့ဒီမှာတရားကြီးရုပ်လေးပေါ်မှာကောင်းတဲ့ရဆိုးတဲ့ရတာလေးတွေအဲ့ဒီမှာထင်ပေါ်တယ်ထင်ပေါ်တော့မှလည်းချူရဲချင်းနဲ့ငန်းနဲ့ဖန်နဲ့စတဲ့ခါတဲ့ကောင်းတယ်မကောင်းမှုစတဲ့ချင်းရတာလေးကိုသိသွားတယ်။အဲ့ဒါတော့လျာကြည်ရုပ်နဲ့ အရသာယုတ်ကောင်းဆိုရသာယုတ်ဒါကယုတ်တရားပဲဒုက္ခသစ္စာတရားပဲအရသာကောင်းဆိုလေးသိသိတော့တာကကျိုးတယ်ချင်တယ်ကောင်းတယ်ဆိုတယ်စသည်ဖြင့်သိသိတော့တာလေးကဒါလေးကနန္တရားပဲသူလည်းပဲဖြစ်ပြီးပြတော့ဒုက္ခသစ္စာပဲရတာလေးသိပြီးကြောက်တာသိပြီးကြောက်တာတွေ့ရတယ်အမြဲတည်တာမဟုတ်ဘူးအဲဒါကြောင့် လျာနှင့်လျာရဲ့စားရတဲ့ရတာရဲ့ဒီနှစ်ခုကရုပ်ဒုက္ခသစ္စာတရားအဲစားတာစားဆိုတာရတာပြီးတာလေးပေါ့လေစားကနာဒုက္ခဆိုရတယ်လျာနှင့်စားရရုပ်ဒုက္ခစားကနာဒုက္ခလျာနှင့်စားရရုပ်ဒုက္ခစားကနာဒုက္ခ တွေးထိတာတွေကဒီကုလုံးအများကြီးရှိတယ်ကိုကြည်ရုပ်တွေဆိုတာနေရာတိုင်းရှိဘယ်နေရာမှဆိုအပြားလေးနဲ့တို့ကြည့်ဒါအထီးပြီးလူရှိတာပဲအထီးအထီးအာယုံကိုအတွေ့အာယုံကိုဖမ်းနိုင်တဲ့ကိုကြည်ရုပ်ဆိုတာနေရာတကာမှာရှိအတွေ့သားကောင်းတဲ့နေရာအတွင်းကရောပြင်ကရောအကုန်လုံးရှိအဲ့ဒါလေးထိပြီးသွားတာလေးကတော့နန္တရားကိုနှင့်ထိရကိုကိုကြည်ရုပ်က ဘယ်တော့အာယုံမသိတာကိုယုတ်တရားထိရတဲ့အာယုံနဲ့တွေ့ထိရတဲ့အာယုံတွေ့ထိရတဲ့အာယုံက၃မျိုးရှိတယ်ပထဝီအတွေ့အထိဒေဇောအတွေ့အထိဝါရောအတွေ့အထိ၃မျိုးရှိတယ်ပထဝီအတွေ့အထိဆိုတာခက်မှကျမ်းမ်းတဲ့နေရာတွေထင်ရှားတယ်ကျမ်းမ်းတယ်နူးညံ့တယ်အဲမာတယ်အဲဆီလို့ထင်တဲ့ဥစ္စာတွေလေးတယ်ဒါတွေကပထဝီအတွေ့အထိ တေသောအထွေအထိကတော့ပူတယ်အေးတယ်ဘယ်လိုတွေ့လဲဝါယောအထွေအထိကတော့တောင့်တယ်တင်းတယ်တွန်းကန်တယ်လှုပ်ရှားတယ်ဆွဲတယ်ဝါယောကတွေ့ထိရှိတယ်အခုနားကြောက်သားတဲ့ခါကလာကြွတယ်လှမ်းတယ်ချတယ်မှတ်တယ်ခါအဲဒီထဲမှာခြေလမ်းတလမ်းထဲမှာတောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွန်းကန်တဲ့သဘောတွေဝါယောဓာတ်တွေလဲကိုယ်ရယ်ဆန့်တယ်မှတ်တဲ့ခါနဲ့ဒီတိုင်းပဲတောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွေဟာ ဘာရောတော့ဒီအဲ့ဒါတွေသိအောင်လို့ရှုမှတ်နေရတာကိုယ်ရယ်ကိုယ်ရယ်စမ်းတယ်စမ်းတယ်ကြွတယ်လှမ်းတယ်ချတယ်မှတ်တယ်မရဲမရင်းတဲ့တခါလေတောင်းနေတဲ့တော့လူကြားရတဲ့ဘောတွေသူ့ခိုက်တာနဲ့သူကြောက်ကြောက်သွားတာတွေကိုယောဂီပုဂ္ဂိုလ်ကကိုယ်နဲ့တွေ့ရတယ်အဲ့ဒီအသိဉာဏ်ရောက်နေတဲ့ပုဂ္ဂိုလ်တွေတွေ့တာပဲအခုဒီရောဒီလိုသိနေတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိပါတယ်မသိသေးတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်မယ်အသက်ကြီးတဲ့ကျတဲ့ဘိုက်ကဖောင်းတာပိန်တာရှုမှနေတဲ့ခါကလာဖောင်းတယ်ပိန်တယ် အဲဘောင်းလည်းပြင်တယ်လို့ဆိုတာနားထောင်ကောင်းပြောလို့လွယ်လို့ဟောရတာဒုက္ခထာနဲ့ပြောလို့ချင်းကျုံကနာမည်လေးနဲ့ပြောရတာမှန်စင်စစ်ကတော့တရားအထုတ်တော်အားထုတ်မိတဲ့ခါကျတော့ဘောင်းနဲ့ပြင်တဲ့အမည်တွေကဗရဏမဟုတ်တော့ဘူးပိုက်ထဲမှာတောင့်တဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွန်းကန်တဲ့သဘောအဲ့ဒီအားလေးတွေအဆင်းဆင်းတခါလဲအောင်ပြီးတော့တွန်းကန်တက်လာလိုက်မိန်ကြပြီးတော့ညော့သွားလိုက်လှုပ်ရှားသွားလိုက် အဲဒီဥစ္စာတွေပဲဆင်းဆင်းတွေ့နေရတာတဏှာတဏှာမြောက်ဘူးဒီကြီးနဲ့တွန်းကန်တက်လာတာညတက်လိုက်တက်လိုက်တက်လိုက်တက်လိုက်တက်လိုက်ကြာကြာတယ်တက်လိုက်တက်လိုက်နဲ့ကုန်းကုန်းပြီးတော့ပျောက်ပျောက်ပြီးတော့လိုက်သွားတာအဲပိန်ကြပါတဲ့ခါလည်းပဲရောလိုက်ရောလိုက်ရောလိုက်ရောလိုက်နဲ့ကြာကြာပြီးတော့ကုန်းကုန်းသွားတာအဲဒီလိုတွေ့ရတယ်အဲတော့ကိုယ်တွေ့ထိတယ်အများကြီးရှိတယ်ကောင်းသောတွေ့ဆိုးသောတွေ့ရှိတယ်ကိုယ်နဲ့တွေ့ရတဲ့ကိုရုပ်ရယ်တွေ့ရတဲ့ပထဝီဒေဇောဝါရောဆိုတဲ့ဖုဒ္ဓဘာရုပ်ရယ် အဲ့ဒါကယုတ်တရားဒုက္ခဆိုင်ကိုယ်နဲ့တွေ့ရယုတ်ဒုက္ခကိုယ်နဲ့တွေ့ရယုတ်ဒုက္ခအဲကိုယ်နဲ့ထိရကိုယ်နဲ့ထိရယုတ်ဒုက္ခထိကထိသီတာလေးကနန္တရားပဲထိသီသွားလေနန္တရားဆိုရမယ်ကိုယ်နဲ့ထိရယုတ်ဒုက္ခထိကနန္ဒုက္ခကိုယ်နဲ့ထိရယုတ်ဒုက္ခထိကနန္ဒုက္ခ နှင့်ထိယယုတ်ဒုက္ခထိကအနန္ဒုက္ခနှလုံးစိတ်ကူးစဉ်းစားကြံနေတဲ့အခါကျတော့စိတ်ကူးစဉ်းစားကြံနေတယ်နှလုံးကယုတ်အဲနှလုံးကယုတ်စိတ်ကူးစဉ်းစားကြံနေရတဲ့အာယုန်တွေကတော့ယုတ်လည်းရှိတယ်နာလည်းရှိတယ်ဒါကတော့ခွဲလို့မရဘူးသူကတော့ ရုပ်စဉ်းစားမိတဲ့အခါရုပ်ပဲနာမ်စဉ်းစားမိတဲ့အခါနာမ်ပဲအဲဒါနှလုံးသိရယုံနာများတဲ့နှလုံးကယုံသိရတဲ့အာယုံကယုံနေနာနှမျိုးနှလုံးသိရယုံနာများသိကနာဒုက္ခကြံသိတဲ့သဘောစဉ်းစားတဲ့သဘောတွေးတဲ့သဘောသိကူးတဲ့သဘောဒါတွေကတော့နာတရားဒုက္ခသစ္စာပဲဖြစ်ဖြစ်သွားတဲ့တရားပဲတဲ့ခိုင်စားမယ်နှလုံးသိရယုံနာများ သိကနံဒုက္ခနှလုံးသိရယုံနာမြသိကနံဒုက္ခနှလုံးသိရယုံနာမြသိကနံဒုက္ခအဲေဝမကံဘုံသုံးပါးနဲ့ဖြစ်သောဒုက္ခံဟိုဆင်းရဲဒုက္ခံတေဝကံဘုံသုံးပါးနဲ့ဖြစ်သောဝတ္တံဝတ္တရားသည်ဝတ္တံ ဝိပါကဝတရားသည်ဒုက္ခဒုက္ခသစ္စာပေသည်ဘုံသုံးပါးနဲ့ဖြစ်သောဝိပါကဝတရားဆိုတာဒါတွေပဲလူဖြစ်နေတဲ့အခါဉာဏ်နဲ့ကြားတဲ့ဓဝါ၆ပါးပေါ်တဲ့ဝိပါကဝတရားတွေတရားတရားနဲ့နာဖြစ်နေတဲ့အခါဉာဏ်နဲ့ကြားတဲ့ဝိပါကဝတရားတွေတရားတရားပဲလေးပုံရောက်နေတဲ့အခါအဲဒီမှာလည်းဉာဏ်နဲ့ကြားတဲ့ငရဲကြောင့်နေဖြစ်မကောင်းတာတွေဉာဏ်မှာပေါ်လို့မကောင်းတာတွေကြားမကောင်းတာတွေတွေ့ထိနေရမှာ ဝိပါကဝိတရားတွေပဲတဲ့ဒိဋ္ဌံဖြစ်တာဖြစ်နေတဲ့ခါလည်းဒီတိုင်းပဲဇမာဖြစ်နေတဲ့ခါတခါတည်းညာဇာရလို့ဇမာဖြစ်အဲဒီမှာလည်းမြင်ညာကြားရမြင်ညာကြားရအနန္တနာမရှိဘူးရတာစသည်ရတာမရှိဘူးအတွေးအထိမရှိဘူးဒီမှာမြင်ညာကြားရသိရတာတွေပေါ့သုံးခုရှိတယ်မြင်ကြားသိသုံးခုရှိတယ်ဒီမှာပါအဲဒါလည်းဝိပါကဝတရားတွေအာယုဘဘုံရောက်နေတဲ့ခါကျတော့ရုပ်ကိုယ်ကြီးမရှိဘူးစိတ်နဲ့ရှိတော့မြင်လာကြတာ နာငါဘက်ကတွေးထိတာ၅ခုလုံးမရှိဘူးငါအာယုံ၅ပါးလုံးလုံးမရှိဘူးဘာရှိတော့ဆိုတော့ကြံသိတဲ့စိတ်တစ်မျိုးရှိစိတ်ကြီးရခြင်းအဲဒီမှာသိကုသနာကြံသိတိုင်းကြံသိတိုင်းဖြစ်ပြနေတယ်ဒုက္ခသစ္စာတရားကြီးတွေဝိပါကဘုတရားတွေပဲဒီမှာလည်းအဲဒီဝိပါကဘုတရားတွေတတ္တဝတယောက်တယောက်မှာယံခာကာမဘုံမှာဖြစ်ယံခာယူပဘုံမှာဖြစ်ယံခာအာယူပဘုံမှာဖြစ်ဆရာဆရာမှာမြင်တိုင်းကြတဲ့ဓဝါ6ပါးက ဖြစ်ပြနေတဲ့တရားတွေဒုက္ခသစ္စာကြီးတဲ့ပဲဝိပါကဝတရားဒုက္ခသစ္စာကြီးတဲ့ပဲအာဆင်းရဲတရားကြီးတဲ့ပဲအဲ့ဒါကြီးအကောင်းနေထင်နေတာကိုအခုလူတွေကမြင်ရတာကောင်းကြားရတာနာသာပရိယတာတွေကောင်းစိတ်ကုသနာကြံနေရတာလည်းကောင်းဒီလူပဲတော့မနေနိုင်ဘူးစိတ်ကူးနေရမှပြောရလို့ဖြစ်နေတယ်အဲဒီတော့ဝိပါဒဝတရားတွေကိုပဲကောင်းတယ်လို့ထင်ပြီးသာယာနေကြတယ်အဲဒီတော့သာယာပြီးတော့နေတော့အဲဒီကောင်းနေရရကြောင့်ဖြစ်တော့ရရကြောင့် အမှုကိုလုပ်တော့အကုသိုလ်ကာနေအဖြစ်ကုသိုလ်ကာနေအဖြစ်အဲဒီကံကအကျိုးပေးတော့ဝိပါကဝတရားတွေဉာဏ်ဖြင့်အဲဒီဝိပါကဝတရားတွေတွေ့တော့ကောင်းထင်ပြီးတော့တကားကိုလိုရှိတာပြည့်စုံလို့အာထုတ်တော့အကုသိုလ်ကံနေကုသိုလ်ကံနေဖြစ်ကာမဝုဖြစ်ကာမဝုကနေပြီးတော့ဝိပါကဝုတရားကျူးပေးရတယ်ဒီလိုလဲနေတာပဲသတ္တဝါတယောက်တယောက်မှာကိလေသာရှိလို့ကံဖြစ်တယ်ကံရှိလို့အကျိုးပေးဝိပဲတရားတွေဖြစ်တယ် အကျိုးပဲဝိဝေတရားတွေမြင်နေကြတယ်ဖြစ်ပြီးတော့နေလို့အဲ့ဒါအကြောင်းပြုပြီးတော့ကိလေသာတွေဖြစ်ပြန်တယ်ကိလေသာတွေဖြစ်လို့ကံဖြစ်ပြန်တယ်ကံဖြစ်လို့နောက်တစ်ခါတဘောမှာဝိပါကဝအကျိုးပေးပြန်တယ်ဉာဏ်ကြနာသားတွေဖြစ်ပြန်တာပေါ့ဝိပါဝတ္တအဲဒီဉာဏ်ကြနာသားတာတွေကိုအကြောင်းပြုပြီးတော့ကိလေသာတွေဖြစ်ပြန်တယ်ကံဖြစ်ပြန်တယ်ကံကနေပြီးကျိုးပြီးတော့ဘဝတွေဝိဝေဖြစ်ပြန်တယ်အဲဒီလိုပဲ အကြောင်းတရားကြောင့်အကျိုးတရားတွေဆက်ကဆက်ကဖြစ်နေတယ်တဲ့အဲဒီအကျိုးတရားတွေဟာမြင်နိုင်ကြတဲ့ဓဝါ၆ပါးကဖြစ်နေတာတွေကဒုက္ခသစ္စာတရားတွေပဲအဲဒီဒုက္ခသစ္စာတရားတွေပိုင်းခြားပြီးတော့သိအောင်အာထုရမယ်ဒုက္ခပရိနိယံဒုက္ခဒုက္ခသစ္စာပရိနိယံပိုင်းခြား၍သိရ၏အဲဒုက္ခသစ္စာပိုင်းခြားသိရအခုရှိမှန်တာပဲဒုက္ခသစ္စာပိုင်းခြားသိအောင်လို့မှတ်နေရတာမြင်နိုင်မြင်နိုင်သိအောင်မှတ်ရတယ်ကြားတယ်နားတယ်စားတယ်တွေ့ထိတယ်ကိုယ်ရယ်စားတယ်လှုပ်ရှားတယ်သိကုသနာကြံနေတယ် ကုန်းနေတာပဲသိပြမရှိတော့ဘူးဘုန်းကြီးတို့ဒီကဟောပြောနေတဲ့တတိပဌာဝိပဿနာရှုနည်းတဲ့ပြည့်စုံတဲ့နည်းပဲမှမှမရှိဘူးလားအကုန်လုံးအစုံပဲတချို့ကတဏှာလေးတွေကိုနှာခေါင်းကထိပြီးလေးတွေမှတ်နေတာကြီးတယ်သူတဏှာလေးပြီးမှပေါ့သိပြနေတာတွေမပြီးဘူးအဲတဏှာလေးပြီးရင်မဖြစ်ဘူးလားဆိုဖြစ်ဖြစ်တော့ဖြစ်ပါတယ်တချို့ပုဂ္ဂိုလ်တွေဖြစ်မှာတချို့ပုဂ္ဂိုလ်တွေဖြစ်မှာမဟုတ်ဘူးတချို့ပုဂ္ဂိုလ်တွေကအဆုံး ဘာကြောင့်ပါအကုန်လုံးသိမှဖြစ်မဲ့ပုဂ္ဂိုလ်တွေကဖြစ်မှာမဟုတ်အဲ့ဒီတဏှာရဲ့တဏှာရဲ့စိုက်မှတဏှာရဲ့တင်ပြီးတာပဲများမသိဘူးအဲမြတ်စွာဘုရားဟောတာကတော့တဏှာရဲ့ပြီးမဲ့ပုဂ္ဂိုလ်လည်းရှိတယ်နှစ်နေရာပြီးမဲ့ပုဂ္ဂိုလ်ရှိတယ်သုံးနေရာပြီးမဲ့ပုဂ္ဂိုလ်ရှိတယ်လေးနေရာပြီးမဲ့ပုဂ္ဂိုလ်ရှိတယ်ငါးနေရာပြီးမဲ့ပုဂ္ဂိုလ်ရှိ6နေရာအကုန်လုံးပြီးမဲ့ပုဂ္ဂိုလ်ရှိတယ်အကုန်လုံးသုံးနေမြတ်စွာဘုရားဟောတာလေဘုန်းကြီးကမြတ်စွာဘုရားဟောတဲ့အတိုင်းဓာတ်၆ပါးပေါ်တိုင်းပေါ်တိုင်း ယုံနာတရားဒုက္ခသစ္စာတရားတွေအကုန်လုံးသိအောင်လို့မြင်နိုင်ကြတဲ့ဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းနဲ့ရှုမှတ်ဖို့ရညွန်ကြားနေပါလေညွန်ကြားတဲ့အတိုင်းခုမှတ်နေရတယ်အဲဒါအမတန်အဖို့တန်နဲ့နိမ့်နေတရားတွေရယူနေရတာပဲလို့အာရုံပြုဝမ်းမြောက်ဝမ်းသာဖြစ်ဖို့ရပါပဲအဲမြင်နိုင်ကြတဲ့အကုန်လုံးမမှတ်နိုင်သေးခင်တော့ ဘိုက်ကဖောင်းတာပိန်တာတောင်းနေလှူရှားတဲ့ဝါရဒတာစပြီးတော့မှတ်နေကြတယ်ဖောင်းနေပိန်နေဖောင်းနေပိန်နေတရားမှတ်နေတဲ့စိတ်ကူးတွေပြည့်စိတ်ကူးတွေမှားလိုက်ပြီးရင်ဖောင်းတာပိန်တာမှားညောင်းတာပူနာခြင်းကခက်တာတွေပေါ်ရင်မှားလိုက်ပြီးရင်ဖောင်းတာပိန်တာမှားအဲလက်တွေချီကူးရသနာလှူရှားတာပြည့်လို့ရှိရင်မှားလိုက်ပြီးရင်ဖောင်းတာပိန်တာမှားတရားထိုင်မှလာရှာရင်မှပြန်ထိုင်မှတရားလဲဆိုင်လည်းမှဘုံမူရာတွေအဲသေးသေးကြီးကြီးပြူတိုင်းပြူတိုင်းမှား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 3ရက်ရှိသွားပါပြီ။တရားဝိပဿနာတရားကနေ့မှစရောက်ပါပြီ။ပြီးပုံပေါ်တယ်မနေ့ပြီးမလို့ဟုတ်။အနည်းပြီးတတ်မလို့မှန်တယ်လား။ဆိုတော့ရက်ကနေ့လောက်တော့လုံးလား။နေပြင်ကတည်းလက်ဆက်ဟောမှပါပဲရှိတဲ့ပုဂ္ဂိုလ်တွေနာကြပါလေချိုးလည်းပြန်ရမယ်။နေပြင်ကဆက်ဟောလိုက်ရင်တော့ဆုံးလာအခုမှဒုက္ခသစ္စာရောက်ပါကြီးတယ်၊သမုဒယသစ္စာတွေဟောဖို့၊နိရောဓသစ္စာ၊မဂ္ဂသစ္စာတွေဟောဖို့ရတယ်။ကုန်ချမ်းနေတယ်။အဲဒါကနေ့တရားသိညာလို့10မိနစ်လုံးလား။